သစ္စေကဗုဒ္ဓရှင်မြတ်တွေကစုပေးတဲ့ဂါထာနှစ်ပုဒ်ရှိတယ်။အဲ့ဒီနှစ်ပုဒ်ထဲကနောက်တစ်ပုဒ်မှာပစ္စည်းတံပတ္တိတံတုရှံခိပမေဝသမိစ္ဆတုတပ္ပိပူရင်တုသင်္ကပ္ပမဏိသောတိရတောယထာတင်းရဲ့ကောင်းတဲ့အကျဉ်းစီမံသမျှပြီးဆုံးကြပါစေဥပမာအားဖြင့်သောတိရတမြည်တဲ့ပရမညာသည် ကောင်းတဲ့အဲမိမိအလိုရှိတဲ့အရာအလုံးကိုပေးတယ်လို့ပါပဲအဲဒီမှာအဲဒီကာထာလေးကိုအပမာရဝတ္တမဝတိဝုထုမှာတွေ့ရအဲဒီဓမ္မပရအထကထာကဇောတိရတောတိတဲ့တဗ္ဗကာမတတံမဏိရတနံဟောစတိဇောတိရတဆိုတာက ကိုလိုရင်တဲ့အရာအလုံးကိုပေးနိုင်တဲ့ဗရမယယရနာကိုဆိုလိုပါတယ်ကိုလိုရင်တဲ့အရာအလုံးကိုပေးနိုင်တဲ့ဗရမယယရနာနဲ့တူတဲ့အရာကိုပိုင်ဆိုင်သွားတဲ့ပုဂ္ဂိုလ်သူကတော့သူ့ဘဝမှာအဲ့ဒီဗရမယယရနာနဲ့တူတာဟာဘာပဲဆိုတော့သူကကောင်းကောင်းကြီးမှတ်ချက်ချပြီးတော့ကောင်းကောင်းကြီးယုံကြည်ချက်အပြည့်နဲ့သူကတည်ရှိနေတယ် အဲ့ဒီသူကတော့လောကရန်ကိုအခက်အခဲတွေကိုဘဝစိန်ခေါ်မှုတွေကိုအသက်နဲ့လဲပြီးတော့ရေဆိုင်ကြော်လွှားကြော်ဖြတ်ခဲ့တဲ့ပုဂ္ဂိုလ်တယောက်သူ့ဘဝကိုသုံးသပ်ကြည့်တဲ့အခါရောက်တော့ဒုက္ခတအနန္တရံဒုက္ခတအနန္တရံဒုက္ခံဒုက္ခရဲ့အချမ်းမဲ့မှာ ချမ်းသာဆိုတာရှိတယ်ဆိုတဲ့တကယ်ရလေးမှတ်ချက်ချလို့ရလောကမှာအပူရှိရင်အေးရှိတာပဲအမောင်ရှိရင်အလင်းရှိတာပဲပြင်းထန်တဲ့လောကရန်မုန်တိုင်းတွေတိုက်ပြီးလို့ရှိရင်လေပြေလေညင်းဆိုတာလာစမြဲပဲအဲ့ဒီလို့ အခြေအနေတွေကိုကောင်းကောင်းသဘောပေါက်ပြီးတော့သူ့ဘဝအောင်မြင်မှုတွေကိုလည်းအပြည့်အဝခံစားနေရတဲ့ပုဂ္ဂိုလ်တဦးသူဖြတ်တန်းခဲ့ရတဲ့အင်မတန်ကြမ်းထမ်းတဲ့အင်မတန်ပြင်းထန်တဲ့ဘဝအခက်အခဲတွေဘဝစိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရစဉ်ကသူ့ရဲ့ရဲစွမ်းတတ္တိလုံလဝရိယကြည်ပြီးတော့တစိမ့်စိမ့်တွေးပြီးတော့ပီတိတွေဖြစ်နေ အဲ့ဒီပီတိတွေဖြည့်ပြီးတော့သူ့ရဲ့ရင်တွင်းထဲမှာအဲ့ဒီပီတိတွေကိုမမျိုးသိမ့်နိုင်လို့မို့အပြင်ကိုအံပြီးတော့ထွက်လာတဲ့စကရက်လေးတွေသူပြောရှင်လွန်းလို့ရင်ထဲမှာခံစားရလွန်းလို့ပြောတဲ့စကားလေးတွေအမတန်မှတ်သားစရာကောင်းတယ်အာတိတေထေဝပူရိသောနနိဗ္ဗိန္ဒိယပန္တိတောသူလူရှင်တဲ့အတဲအောင်မြင်မှုတွေရလို့ အောင်မြင်မှုတွေရခြင်းရဲ့အကြောင်းတရားကိုရှာဖွေသုံးသပ်တယ်ရှာဖွေသုံးသပ်တဲ့အခါရောက်တော့ဘာပဲဆိုတာသူ့ဒီလိုအောင်မြင်တဲ့အခြေအနေသူလိုချင်တဲ့ပန်းတိုင်ကိုရောက်အောင်ပို့ပေးလိုက်တဲ့အရာဘာပဲဆိုတာသူကအဖြေသိသွားတယ်ဖြေသိသွားပြီးတော့အဲသူကပြန်ပြီးတော့ရင်ထဲကနေမျိုးသိလို့မရလို့မို့ပွင့်အောင်ဖော်ထုတ်လိုက်တဲ့စကားရက်ကတော့ အာတိတေချေဝပုရိသောယောက်ျားမှန်ရင်ပြင်းပြပြင်းပြတဲ့ပြင်းထန်တဲ့ဆန္ဒရှိရမယ်ဆန္ဒဓိပတိရှိရမယ်ဆန္ဒရှိကိုရှိရမယ်ကိုလိုချင်တဲ့ပန်းနိုင်ရောက်အောင်တွားဖို့ရာအတွက်ဆန္ဒရှိကိုရှိရမယ်အဓိပတိတက်တဲ့ဆန္ဒရှိရမယ်ပြင်းပြတဲ့ဆန္ဒရှိရမယ်ထက်သန်တဲ့ဆန္ဒရှိရမယ်နာနေပိန္ဒီယပန္တိတော့ ပညာရှိမှန်ရင်ပညာကို လက်ကင်ထားနိုင်တဲ့ပုဂ္ဂိုလ်မှန်ရင်မငြင်းလို့ရဘူးမပြင်းရဘူးနောက်မတွန်းရဘူးညွတ်မသွားရဘူးတဲ့ပတ္တမိဝောဟံအတ္တနံယထာအိစိန်တထာအဟုတဲ့ငါဟာဘာဖြစ်ချင်ခဲ့တယ်ဆိုတာကိုငါကိုယ်တိုင်အခုဖြစ်နေပြီငါလိုချင်တဲ့ဘဝကိုရောက်နေပြီ ဟောငါကိုယ်တွေပါပဲငါကိုယ်တွေအနေနဲ့ငါလိုရင်တဲ့ဘဝကိုငါရနေတယ်ငါပါအားကိုးခဲ့တာလေဆန္ဒပြင်းပြခဲ့တယ်ဆန္ဒပြင်းပြခဲ့တယ်မပြင်းကြီးခဲ့ဘူးဟောအဲ့ဒါကြောင့်မို့ငါလိုချင်တဲ့ဘဝကိုငါရောက်နေပါတယ်အဲ့ဒါကတော့အခြားသူမဟုတ်ပါဘူးခါစပလင်ပေါ်မှာရှင်ဘရင်ပလင်ပေါ်မှာထိုင်ပြီးထိပြီးတော့အောက်မှာ တရားမင်းရဲ့စီးစိမ်နဲ့တူတဲ့အမတန်ကြီးကျယ်တဲ့စီးစိမ်ကြီးကိုကြည်ပြီးတော့ဩငါဒီလိုကြီးကျယ်တဲ့စီစဉ်ကြီးကိုရရှိခံစားနေရတာဘာကြောင့်လဲလို့သူတွေးလိုက်တဲ့အခါတော့ပင်လေသမုဒ္ဒရာထဲမှာအသက်ကိုယင်းပြီးတော့အသက်ကိုစရေပြီးတော့လုံးလဝရိယအပြည့်နဲ့ကူးခတ်ခဲ့တဲ့ဝရိယ ငါတိဆောက်ခဲ့တာပဲအဲ့ဒီဝရိယငါမလုပ်ခဲ့ဘူးဆိုရင်ငါပင်လဲကိုမပြုတ်မကုခတ်နိုင်ခဲ့ဘူးမကုခတ်ရဲဘူးမကုဖြတ်ခဲ့ဘူးမကြော်ဖြတ်ခဲ့ဘူးမကူဖြတ်ဘူးဆိုလို့ရှိရင်ငါဒီလိုကြည့်နေတဲ့စီစဉ်ကြီးကိုဘယ်ရလိမ့်မလို့ဩကြိုးစားမှုဆိုတာဝရိယံကတ္တပမေဝကြိုးစားမှုဆိုတာပြုကို ပြုလိုက်တာပဲကြိုးစားတဲ့ပုဂ္ဂိုလ် ဆိုတာကိုလိုချင်တဲ့ပန်းနိုင်ရောက်စမြဲပဲငါရှင်ဘရင်ဖြစ်ချင်တာအခုငါရှင်ဘရင်ဖြစ်နေပြီငါချီးပြီးအောက်ထိုင်ပြီးတော့ဒီလိုပလင်ပေါ်မှာထိုင်နေတာထိုင်ရတဲ့ဘဝရောက်ချင်နေတာအခုငါရောက်နေပြီသူအမတန်ခက်ခဲတဲ့အခြေအနေကိုအသက်နဲ့လဲပြီးတော့ရဲရဲမှုအပြည့်နဲ့ရင်ဆိုင်ခဲ့ရတဲ့သူ့ရဲ့ ရဲစွမ်းတတ္တိဝရိယအဖန်ပန်အောင်းမိတဲ့အခါတစိမ့်စိမ့်တွေးတဲ့အခါပီတိတွေဖြစ်လာတယ်ပီတိတွေဖြစ်လာပြီးရင်ထဲကို မျိုးသိမ့်မရလို့ခုနစကားလေးတွေပြောတာမဟာစနကတရားလုံးမဟာစနကဘဝကတွေ့ကြရတာတွေကိုဘုရားကပြန်မိတ်ကြတော်မူတာဟောပြတော်မူတာငါမဟာစနကဘဝနဲ့ရှင်ဘုရင်ဖြစ်ခြင်းခဲ့တဲ့အခုဖြစ်ခဲ့ပြီစူးစမ်းလို့ငါဖြစ်ခဲ့တယ် ဆန္ဒပြင်းပြလို့ငါဖြစ်ခဲ့ငါမပြင်းလို့ငါဖြစ်ခဲ့တယ်ငါလိုချင်တဲ့ပန်းနိုင်ရောက်နေပြီငါကိုယ်ရိပဲတဲ့သူကလို့ပြောတယ်။ဘာယမေထေဝပူရိတောနနိဗ္ဗိန္တိယပန္တိတောပတ္တာမိဟောဟံအတ္တနာယထာအိစိန်တထာဟုတဲ့။ဝါယမေထေဝပူရိတောပူရိတောယောက်ျားမှလို့ရှိရင်ဝါယမေထေဝကြိုးစားကိုကြိုးစားရပါတယ်တဲ့။နာနိဗ္ဗိန္တိယပန္တိတော ပညာရှိမှန်ရင်မပြင်းကြီးနဲ့မငြီးငွေးနဲ့နောက်မတွန်းနဲ့လက်မမြောက်နဲ့ဒူးမထောင်းနဲ့အညံ့မခံနဲ့အရှုံးမပေးနဲ့အဲရဲရဲတောက်စိတ်ဓာတ်တွေမွေးပါပတ္တာမိဟောဟံအတ္တနယထာအိစိန်တထာဟုဝရိယကိုတခါတည်းဆောက်တည်ပြီးရင်ဆောက်တည်ရင်ရဲရဲနဲ့စိတ်ဓာတ်ကိုမွေးမြူရင်မွေးမြူရင်တွန်းတဲ့စိတ်ယွန်းတဲ့စိတ်အဲနောက်ကြောင်းပြန်လှည့်မယ် အဲလက်မြောက်မယ်ဒူးထောက်မယ်ဆိုတဲ့စိတ်မမွေးပဲနဲ့ရှေးရတဝရိယနဲ့ကြိုးစားခဲ့လို့ငါလူရင်းနဲ့ဘဝငါကိုယ်တိုင်တွေ့နေရတယ်ငါကိုယ်ရဲ့အနေနဲ့ကိုတွေ့နေရတယ်ဝရိယအမတန်ဆွမ်းအားကြီးတယ်အဲ့ဒီလိုပြောပြပြီးတော့ဒုက္ခုပနိတောပိနရောတပိညောအာတဏစိန်တေယဒုက္ခခမာယတဲ့ လောကရဏီဆိုတာအင်မတန်ပြည့်ထန်တဲ့လောကရဏီနဲ့တွေ့ရတဲ့အခါလောကရဏီရဲ့အကြီးအကျယ်ထိုးနှက်မှုတိုက်ခိုက်မှု မုံတိုင်းထမ်းမှု လောကရဏမုံတိုင်းထမ်းမှုအတွန်းအတိုက်အတွန်းအတိုက်တွေအထိုးအနှက်တွေအဲ့ဒါတွေအကြီးအကျယ်ခံရရတဲ့အခါမျိုးမှာလောကရဲ့စိန်ခေါ်မှုတွေကို တွေ့ကြရတဲ့အခါမျိုးမှာ အခက်အခဲတွေရင်ဆိုင်ရတဲ့အခါမျိုးမှာစိတ်ဆင်းရဲကိုယ်ဆင်းရဲဆိုတာခံစားကြရတယ်တဲ့ဒုက္ခပါဏိတောတပညောပညာရှိသောနရောလူဆိုတာဒုက္ခပါဏိတောပိကိုယ်ဆင်းရဲစိတ်ဆင်းရဲကကိုယ့်ကိုကပ်ရောက်နှိမ့်ဆက်ခံရတော့လဲပဲကိုယ်မှာစိတ်ဆင်းရဲစရာတွေတွေ့ကြုံစိတ်ဆင်းရဲစရာတွေတွေ့ကြုံအဲ့ဒီလိုတွေ့ကြုံနေပေမဲ့လည်း အာတဏ္ဏစိန္ဒီယဒုက္ခကမာယဒုက္ခကမာယချမ်းသာကိုရဖို့ရကိုလိုချင်တဲ့ပန်းနိုင်ရောက်ဖို့ရကိုလိုချင်တဲ့အောင်မြင်မှုရဖို့ရအာတံလူလာမှုအာတံဆန္ဒကိုနစိန္ဒီယမဖြတ်တောက်လိုက်ပါနဲ့လောကဓာတ်အခဲအခဲကြီးနဲ့ရင်ဆိုင်ရတဲ့အခါကိုဆင်းရဲစိတ်ဆင်းရဲတွေခံစားကြရတယ်အလူအလဲခံစားကြရတယ် အဲ့ဒီလိုအလူအလက်ခံစားရပေမဲ့ကိုလိုချင်တဲ့ပန်းတိုင်ရောက်အောင်သွားမယ်ရောက်အောင်သွားမယ်ဆိုတဲ့စိတ်တက်ရောက်အောင်သွားလို့တဲ့စိတ်တက်အဲ့ဒီစိတ်တက်ကိုဘယ်လိုပုံကိုယ်တွေကမွေးမြူနိုင်တာလဲဆိုတော့တပင်ညော့ပညာရှိတဲ့ပုံကိုယ်ပဲမွေးမြူနိုင်တယ်ပညာမရှိတဲ့ပုံကိုယ်တွေမမွေးမြူနိုင်ဘူးအဲ့ဒီလိုဘုရားဟောထားတဲ့စကားရှိတယ် ပညာရှိတဲ့ပုဂ္ဂိုလ်တွေဆိုတာဒုက္ခတွေဘလောက်တွေ့ရတွေ့ရလောကစိန်ခေါ်မှုတွေဘလောက်ရင်ဆိုင်ရရင်ဆိုင်ရလောကရန်သိုးသွန်းတဲ့လောကရန်နေနဲ့ဘလောက်ရင်ဆိုင်ရရင်ဆိုင်ရအဲချမ်းသာကိုရဖို့ရအတွက်အောင်မြင်မှုကိုရဖို့ရအတွက်ကိုလိုချင်တဲ့ပန်းနိုင်ရောက်အောင်ရှောက်လန်းဖို့ရအတွက်အာတာဆန္ဒရော့မသွားဘူးဖြတ်တော့မပြစ်လိုက်ဘူးအဲ့ဒီလိုရှိရတယ်အမတန်ကောင်းတဲ့စကားရည်ပါပဲဘဟုဟိဖတ်တာ အာဟိတာဟိတာစတဲ့အာဟိတာဖတ်တာလောကမှာမကောင်းတဲ့လောကရာအတွေ့အကြုံတွေဆိုတာလည်းပဲဘ ഹു များပါတယ်ဟိတာဖတ်တာအကျိုးစီးပွားနဲ့စတဲ့အတွေ့အကြုံတွေဆိုတာလည်းပဲဘ ഹു များပါတယ်ကောင်းတဲ့လောလောကရာနေရောမကောင်းတဲ့လောကရာနေရောလောကကြီးလောကခရီးကြီးကိုဖြတ်တန်းကြရတဲ့အခါမှာကောင်းတဲ့လောကရာနေတွေ့ရတာလည်းအများကြီးပဲမကောင်းတဲ့လောကရာနေလည်းတွေ့ရတာအများကြီးပဲတဲ့ အဲ့ဒီလိုလောကရမကောင်းတဲ့လောကရနေနဲ့တွေ့နေကြတဲ့အခါမျိုးမှာတဲ့။ဩလောကကြီးမှာ ကောင်းတဲ့လောကရနေကောင်းတဲ့အတွေ့အကြုံတွေကောင်းတဲ့အခြေအနေတွေဆိုတာလည်းပဲရှိနေတာပါပဲ။အေးရှိရင် အပူရှိအမောင်ရှိရင်အလင်းရှိဆင်းရဲရှိရင်ချမ်းသာရှိတဘာဝပဲ။ ဒီတိုင်းပဲအမတန်ဆိုးသွားတဲ့လောကရာအတွေ့အကြုံတွေနဲ့တွေ့ကြုံနေရတဲ့အခိုက်မှာသူကအတွေးပေါ်တယ်တဲ့စဉ်းစားဉာဏ်ဖြစ်တယ်ဟောလောကမှာကောင်းတဲ့လောကရာနေဆိုတာလည်းရှိတာပဲကောင်းတဲ့အတွေ့အကြုံတွေဆိုတာလည်းရှိတာပဲကောင်းတဲ့အခြေအနေတွေဆိုတာလည်းပဲရှိတာပဲခရောင်တော်လန်းရှိတယ်လို့ပန်းခင်ပန်းပန်းခင်တော်လန်းလည်းရှိတာပဲသူကခရောင်တော်လန်းမှာဖြတ်သန်းနေရပြီမဲ့လို့ ပန်းခင်တော်လမ်းရှိတယ်ဆိုတာသူအကောင်းကောင်းသဘောပေါက်ထားတယ်အမောင်ရှိသလိုအလင်းလည်းရှိတယ်ဆိုတာလည်းကောင်းကောင်းသဘောပေါက်ထားတယ်အပူရှိသလိုအေးရှိတယ်ဆိုတာလည်းကောင်းကောင်းသဘောပေါက်ထားတယ်မုန်တိုင်းထံပြီးရင်လေးပြေလေးချင်းလာမယ်ဆိုတာလည်းကောင်းကောင်းသဘောပေါက်ထားတယ်အဲ့ဒီလိုသဘောပေါက်ထားတဲ့ပုဂ္ဂိုလ်ကအဲ့ဒီမကောင်းတဲ့အတွေ့အကြုံလောကဓာတ်တွေကိုထက်မတွက်ဖက်နဲ့အဲ့ဒီလောကဓာတ်တွေကိုကြောဖြတ် နိုင်ဖို့ရကြီးမားတဲ့လုံလဝရိယကို သူတိဆောက်တယ်ဝရိယနဲ့ကြိုးစားတယ်မလျှော့ဘူးအဲမလျှော့ဘဲနဲ့ကြိုးစားတဲ့အခါတော့သူလိုချင်တဲ့ပန်းနိုင်ရောက်ပါတယ်တဲ့ခရောင်းတော်လမ်းကိုဖြတ်တန်းပြီးပန်းခင်တော်လမ်းကိုရှောက်လှမ်းရတာပါပဲအမောင်ပြီးရင်အလင်းလာတာပါပဲပူပြီးရင်အေးလာတာပါပဲ အေးမကောင်းသောလောကရန်ဤနဲ့တွေ့ကြုံရတဲ့အခါမှာကောင်းသောလောကရန်ကောင်းသောအတွေ့အကြုံဆိုတာလည်းရှိတာပဲလို့နားလည်သဘောပေါက်တဲ့ပုဂ္ဂိုလ်ဟာဆင်းရဲရဲ့အခြားမဲ့မှာချမ်းသာလာမယ်အဆိုးရဲ့အခြားမဲ့မှာအကောင်းလာမယ်ဆိုတဲ့သဘာဝကိုနားလည်တဲ့ပုဂ္ဂိုလ်ဟာမလျှော့သောဇွဲလုံးလာဝရိယနဲ့အာထုတ်လိုက်လို့ကောင်းသောအတွေ့အကြုံတွေကောင်းသောအောင်မြင်မှုတွေအဲမိမိလိုချင်တဲ့ပန်းနိုင်တွေပေါ့ ရောက်ရှိကြတာလဲသဘာဝပါပဲအဝတိကိတာမစ္စုပပပစံတိအဝတိကိတာအဲ့ဒီလိုလောကရဲ့သဘာဝတွေကိုမစင်စားမတွေးခေါ်နိုင်တဲ့ပုဂ္ဂိုလ်ဟာမစ္စုမစ္စုံနဲ့တင်မင်းရဲ့လက်ထဲကိုဥပပစံတိတဲ့ကရောက်သွားတယ်တင်မင်းလက်ထဲမှာဝါကွက်ပြီးအပ်လိုက်ရတယ်မိမိဘဝကိုပြုံနှံလိုက်ရတယ်တင်မင်းကို ဒါလည်းလဲဆင်းပြီးတော့ပေးလိုက်ရဘဝမှာဘာသမိုင်းမှမကြံရဘူးဘာဥရန်ထိုးစရာမှမကြံရဘူးဘဝမှာတာမင်ညအင်တာမန်အညတရဘဝနဲ့ပဲဘဝကိုညီကုန်းချုပ်သွားတယ်နာမည်တလုံးချအောင်မလုပ်နိုင်ဘူးတဲ့ဘဝမှာနာမည်ကောင်းတစ်ခုကြံရအောင်ဘဝမှာဥရန်ထိုးနိုင်ဘဝမှာတပည့်တင်နိုင်အောင်ဟေးခုနလိုလောကသဘာဝကိုနား မလဲတဲ့ပုဂ္ဂိုလ်တွေမစဉ်းစားတတ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုကြိုးစားမှုမျိုးကိုမတုံးနိုင်ကြတဲ့အတွက်တာမန်အညတရဘဝနဲ့ဟောဘဝကိုမိကုံးချုပ်သွားကြတယ်အဲ့ဒါဟာခုနကသူ့ရဲ့ရင်ထဲမှာမျိုးသိပ်ထားလို့မျိုးသိပ်မထားနိုင်တဲ့အတွက်ရင်ထဲကနေပွင့်အံပြီးထွက်လာတဲ့မဟာစနက ဘုရင်ကမဟာစနကဘုရင်ကပြောပြတဲ့စကားလေးတွေဘုရားကပြန်မိတ်မဟာစနကဘုရားကအခြေအနေတွေပြန်လဲပြီးတော့မြတ်စွာဘုရားမိန့်ကြားထားတဲ့အဲ့ဒီစကားလေးတွေကိုမိမိတို့စင်ញနှလုံးသွင်းစင်ញနှလုံးသွင်းပြီးတော့မိမိတို့ဘဝမှာကိုစီကိုစီအခက်အခဲဆိုတာရှိကြသမြဲပဲမကောင်းတဲ့အတွေ့အကြုံတွေဆိုတာရှိကြသမြဲပဲအဲလောကရန်စိန်ခေါ်မှုတွေကိုရင်ဆိုင်ရသမြဲပဲ အဲ့ဒီလိုရင်ဆိုင်ရတဲ့အခါမှာခုနကဘုရားဆုံးမတော်မူတဲ့အဆုံးအမတွေအတိုင်းအဲ့ဒီအဆုံးအမကိုဥထိပ်ပဲပန်းဆင်ပြီးတော့ဘဝခရီးကိုဆက်လက်လျှောက်လမ်းမယ်ဆိုရင်ကိုလိုချင်တဲ့ပန်းတိုင်ကို မလွဲမသွေရောက်ရှိမှာပဲမြေကြီးလက်ခံမလွဲရောက်ရှိမှာပဲလို့စိတ်ထဲမှာဆွဲမြဲယုံကြည်ပြီးတော့ဆက်လက်လျှောက်လမ်းကြရင်ကိုလိုချင်တဲ့ပန်းတိုင်ပြေချာပေါက်ရောက်ပါလိမ့်မယ်